အခန်းကြီး35အငယ်1မှ15တပန်းသာရဖျား၏နှုတ်ပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားတင်သည်ဇီးရတောင်တစ်ဖက်၌မျက်နာထား၍ပရောဖက်ပြုလေအရှင်သာရဖျား၏အမိန်တော်ကိုဆင့်ဆိုရမည်မှာအိုဇီးရတောင်တင့်တစ်ဖက်၌ငါနေ၏တင့်ကိုငါတိုက်၍တုတ်တင်ပယ်ရှင်းမည်တင်ဤမြို့တို့ကိုငါဖျက်ဆီးသဖြင့်တင်သည်လူစိတ်ညံလျက်ရှိ၍ ငါသည်သာရဖျားဖြစ်ကြောင်းကိုသိရလိမ့်မည်တင်းသည်အစဉ်ရန်ညှို့ဖွဲ့၍ဤဒေလအမျိုးသားတို့၌အမှုရောက်သောကာလအပြစ်ကြောင့်ခံရသောကာလအဆုံး၌သူတို့အသက်ကိုဓာနှင့်တတ်သောကြောင့်အရှင်သာရဖျားမိန်တော်မူသည်ကားငါအသက်ရှင်သည့်အတိုင်းအသက်တချင်းအမှုကိုတင်၌ငါပြု၍ထိုအမှုသည်တင့်ကိုလိုက်မည်အသက်တချင်းအမှုကိုတင်မမုန်းသောကြောင့်ထိုအမှုသည်တင့်ကိုလိုက်ရလိမ့်မည် ထိုသို့ဇိယတောင်ကိုငါတုတ်တင်ပယ်ရှင်းသဖြင့်ထွက်သွားသောသူ ပြန်လာသောသူတို့ကိုပယ်ဖြတ်မည်တင်ဤတောင်တို့ကိုလည်းတင်ဤသူရဲ့အသေးကောင်တို့နှင့်ငါပြည့်စေမည်တင့်နေရာဂုံကျိုင်းမြင့်နာ၌ဓာဖြင့်အသေးခံရသော သူတို့သည်ရှိကြလိမ့်မည်တင့်ကိုအစင်မပြတ်တုတ်တင်ပယ်ရှင်းသဖြင့်တင်ဤမြို့တို့၌အဘယ်သူမျှမနေရငါသည်ထာဝရဘုရားဖြစ်ကြောင်းကိုတင်သိရလိမ့်မည်တင်က ဤတိုင်းပြည်နှစ်ပြည်ကိုငါတို့သည်တင်း၍ပိုင်မည်ဟု ထိုပြည်၌ဒါဝရဖျားရှိတဲ့နှင့်ဆိုမိသောကြောင့်အရှင်ဒါဝရဖျားမိန်တော်မူသည်ကားငါအသက်ရှင်သည့်အတိုင်းတင်းသည် သူတို့ကိုရန်ညှို့ဖွဲ့၍ဒေါသစိတ်ညူစုသောစိတ်တိုက်တွန်းသည်နှင့်အညီတင်၌ငါပြုမည်တင့်ကိုစီရင်သောအခါသူတို့တွင်ငါထင်ရှားလိမ့်မည်တင်ကဤဒေလတောင်တို့သည်ပျက်စီး၍ ငါတို့စားเสียဖို့ဖြစ်ကြ၏ဟု ကဲ့ရဲ့၍ပြောဆိုသောစကားအလုံးစုံတို့ကိုငါထာဝရဘုရားကြားကြောင်းကိုတင်သိရလိမ့်မည်ထို့သောတင်သည်ငါတစ်ဖက်၌ဝါကြွား၍ပြောမိသောစကားအလုံးစုံတို့ကိုငါကြားပြီဟု မိန်တော်မူ၏အရှင်သာရဘုရားမိန်တော်မူသည်ကားတပြည်လုံးရှင်လန်းသောအခါတင့်ကိုငါဖျက်ဆီးမည်ဤဒေလံအမျိုးသားတို့အမွေမြေ ပျက်စီးသည်ကိုတင်သည်ဝမ်းမြောက်သောကြောင့်ထိုသူတင်၌ငါပြုမည်အိုဇိရတောင်တင်နှင့်တကွအေဒုံပြည်သည်အကုန်စင်ပျက်စီး၍ငါသည်သာရဖျားဖြစ်ကြောင်းကိုသိရကြလိမ့်မည်ဟု မိန်တော်မူ၏